အစီအစဉ်ရတပါးစီတပါးစီလူဘတားပွားများလူရမှုပြညောသွားတဲ့ဓမ္မကျေးဇူးတော်ရှင်မြတ်စိန်တော်ဆရာဘုရားကြီးကြွားများတို့ကထိန်လူမောနာတရားတော်ကြားတော်မူမှာဖြစ်ပါတယ်ဒီလိုဆရာဘုရားကြီးကြွားပြီးတော့ပြန်ပြောင်းနေပါတယ်ခဏခဏနားနေပြီးတော့ဆရာဘုရားကြီးကိုစောင့်ဖို့ဖြစ်ပါတယ် 我阿妮，我阿妮，我ใช่เนี่ย。 ဘုံလေးတွေခဏပိတ်ထားပိုကောင်းတာပေါ့နော်နားနားထိုင်ရပါတယ်နောက်လည်းဒီမှာနင်းနေနေရပြီနင်းနေနေရတယ်ရပြီရပြီရပြီ 你知道前面这辆车便宜多少吗？ ညာလေးကဆိုကြရကိုယ်တိုင်ကိုယ်ကျဆက်ကပ်လိုက်ဒကာတော်မများယခုစရောထိုင်ထံသို့ကိုယ်တိုင်ဆက်ကပ်ဖို့အချိန်ရောက်ပါပြီကိုယ်တိုင်ကိုယ်ကျမိမိတို့ဆက်ကပ်မဲ့လူများကိုစရောထိုင်ထံတော့ကြွားရောက်ပြီးတော့ဆက်ကပ်နိုင်ပါပြီ Dhamibonyam Dhamibonyam Nibbanata Nibbanata ကျေးဇူးတော်ရှင်မြတ်စင်တော်ရှင်ဖြတ်ကြီးအားလူဘောတန်းပေါ်များကိုယ်တိုင်ကိုယ်ကြဆက်ကလူရန်ကုသိုလ်ပွားပြီးတဲ့နောက်ကတိလျာသင်္ဃဆက်ကပွဲမှာကတိလျာအနုမောနာတရားတော်ကိုကျေးဇူးတော်ရှင်မြတ်စင်တော်ရှင်ဖြတ်ဓမ္မနာကြရဖြစ်ပါတယ်ဆရာတော်ကြီးဘုရားကတိဒုမောနာတရားချင်းတော်မူပါယံခြေတော်ဆုံးဥက္ခရေတရားထားပါသည်ဆရာတော်တခင်စီမြတ်ဘုရား 330ကန်းကင်းကြီးကထိန်လူဒါနမာစုပေါင်းတုံးကထိန်မှာကိုစဉ်ဦးနဲ့ဓမ္မမိတ်ဆွေများတိတ်နေစေကိုတော်နောက်တစ်ခါဥသောထွန်းအီဇူတာတိန်ထွန်းအတူအမဟာသိအတမီစောမြတ်ပြေဆုံးဒါစုလည်းပါနောက်တစ်ခါ USC မှာ မိသားစုမဟာဒေဝီဆရာလေးများအဖွဲ့တသိန်းဆယ်သိန်းတသိန်းစုပေါင်းမှုရှင်များအကုန်လုံးတသိန်း9500စုစုပေါင်း33သိန်း6500စုပေါင်းဒါနဝန္တာတရား ရှုပေါင်းညီညာအောင်ရောင်းဖြာဆိုတဲ့တရားတော်ရှုပေါင်းညီညာအောင်ရောင်းဖြာဆိုတဲ့ရှုပေါင်းမဟာဘုံကထေတရားတော်ကြီးကိုမဟောကြားမနာကြားမီတရားပိုင်းရှင်ဖြစ်တော်မူတဲ့တုံးလောကထောထားတပည့်မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တို့ကိုရည်ရွယ်ပြီးတော့ပူဇော်ကြရအောင်သူတော်ကောင်းတို့ကလက်ပလေးကြီးပြီးတော့စိတ်ထဲကပူဇော်ကြပါ အရဟတောလူမင်းနာမင်းမြမမင်းတို့၏ဝဆင်းကိုရောပူဇော်အထုကိုခံတော်မူတိုက်ပိထသောတမ္မာတံဗုဒ္ဓတံညေတံတရား၅ပါးနှင့်တကွခတိန်တော်တရားတို့ကိုဆရာမကုတရားမူဉာဏ်တော်မြတ်ဖြင့်ကိုရောတိုင်ထိုးထွင်း၍သိမြင်တော်မူပိထသောတသဗုဒ္ဓတော်ဘုံတော်ချုပ်ဆုံးတကူကုန်နှင့်ပြည့်စုံတော်မူပိထသော ဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တစัจ java လာကဘာမြေမူဖြံဖြံကျူးမြတ်တကူတော်အနန္တနှင့်ပြည်သူတော်မူဝိထသောကျေးဇူးတော်ရှင်တို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဘုရားတပည့်တော်ဒီမယံဘုရားတပည့်တော်တို့သည် နမောနမေနမမဣန္ဒြိဘရုံလက်ကြံကုန်ဖြင့်ကြည်ညွတ်ခတ်အာယုံဆက်၍ ဥဒိညုကျိုးလွန်မြန်လို့လျက်ယုတ်သေးစွာရှိခိုးတော်ပါ၏မြတ်စွာဘုရားီကျောင်းမှာတာဝန်ယူပြီးတော့စောင့်ရှောက်နေတဲ့ဆရာတော်ဦးသောအဓိကကိုအကြောင်းပြုပြီးတော့ အင်္ဂါတော်ရှင်မြတ်တွေလည်းကုသိုလ်ကောင်းမှုတွေတိုးပွားတရားဓမ္မတွေလည်းပဲကုသိုလ်ကောင်းမှုတွေတိုးပွားအဲ့ဒါကိုဆန်းစစ်လိုက်တဲ့အခါကျတော့အကုန်လုံးစုပေါင်းညီညာလို့ကုသိုလ်ကောင်းမှုတွေအောင်မြောင်းဖြာသွားတာစုပေါင်းညီညာမှုမရှိဘူးဆိုလို့ရှိရင်ရိုးရိုးဆုံးဖုံးပေးတဲ့ပွဲလေးတော့မဖြစ်နိုင် သံဃာတော်ရှင်မြတ်ဒီဘက်ကလည်းစုပေါင်းညီညာကြတယ်တန်ခါဒါနပွဲမှာဒီလောက်ပဲဝေးဝေးလာပြီးတော့အားပေးကြဝေယဝိသတန်ဃာတွေကလည်းအမတန်ချီးကျူးဖို့ပေါ့ဘုဇင်းတို့ကြောင်းမှာကြီးညူတဲ့တန်ဃာတွေအများကြီးရှိတယ်တကယ်ကိုပဲကိန်ပွဲတပွဲနဲ့တပွဲကိုဆက်နေတာပဲတစ်ခါ ကုန်လုံးဝေယဝိဆတွေလိုက်လို့မကြီးမညူတို့ရဲ့နှလုံးသားဟာအမြဲတမ်းကြည်ညိုဖို့ကောင်းဝေယဝိဆဆိုတာလူတိုင်းမလုံးနိုင်အပေါ်ယံလေးပဲခဏတစ်ဖြုတ်ပဲလာလိုက်သွားလိုက်ပြီးသွားတာဝေယဝိဆတန်ဃာရဲ့မေတ္တာစေရနာအမြဲတမ်းအားကောင်းကုန်နေတဲ့ပြန်ဖို့အာဟုဝရရှင်ကြီးရရှင်အကုန်လုံးစိုးကြရလို့ ခုလည်းပဲဘုရားကြည့်တယ်မှုအတွက်ဆက်လုပ်ကြအောင်ဒီလိုတန်ခါတော့ရှင်မြတ်တွေညီညွတ်ကြတော့တန်ခါကိစ္စရှင်ပြေကြတော့တန်ခါကိစ္စတွေရှင်ပြေတော့ဒကာဓမ္မတွေလည်းပဲကြီးညိုကြရပူဇော်ကြရဝမ်းသာကြရဟာမတန်မအားရဖို့ကောင်းကုသိုလ်ကောင်းမှုဆိုတာအာကိုရာပဲဒါနသီလဘာဝနာ တရားတော်ဟာတရဏကိုယ်ကိုယ်ရအားထားရဓမ္မံတရဏံကိစ္ဆာမိဒါနာတရားသီလတရားဘာဝနာတရားအဲ့ဒါဟာသူတော်ကောင်းတရားပဲအဲ့ဒီတရားတော်ကိုကိုယ်ကိုယ်ရဟူ၍ကိစ္ဆာမိစိကပါဤဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိအတိတ်ပဲဒီအမတန်ကျေဝန်းတယ် အဲဒီကျေဝေါနဲ့အိဗယ်တွေကအနည်းချင်းပေါ့တရားတော်ကိုကိုယ်ကိုရှိကတ်တယ်ဆိုတာတရားတော်ကိုလိုက်နာကျင့်သုံးတာရိုးရိုးသေးသေးနဲ့တရားတွေနာကြတယ်ဒါတရားတော်ကိုလိုက်နာကျင့်သုံးတာတရားပွဲတွေဘလောက်ပဲရှိရှိနာပြည့်ခြင်းမနာပြည့်တဲ့နာနိုင်ရသားနဲ့မနာတာတွေအများကြီးဝေယဝိသတွေဆောင်ရွက်ဖို့ရှိတယ် ရွာသူရွာသားတွေရောတန်ဃာတော်တွေရောညီညီညာညာနဲ့ဆောင်ရွက်ကြအမတန်ဝမ်းသာကိုကောင်းတာနောက်ပိုင်းကျရင်ဒီလိုညီညွတ်တဲ့သူတွေရှိကြမှာရှိတော့ညီညွတ်ကြတဲ့တန်ဃာတော်ဘက်ကလည်းညီညွတ်ကြတဲ့ဒကာဓမ္မတွေဘက်ကလည်းညီညွတ်ကြအယံဝမ်းသာကိုကောင်းတယ်အဲလိုဒါနသီလဘာဝနာတရားကိုကျင့်သုံးတော့မြတ်စွာဘုရားရဲ့ခြေတော်အစုံကိုရှ िख ိုးပူဇော်ရတယ်လို့ပဲ တရားတော်ကိုကျင့်သုံးတာမြတ်စွာဘုရားအမြဲတမ်းသဘောကျချီမီပန်းမှန်နေနဲ့တောင်းလို့ရလို့ပုံပြီးတော့ပူဇော်တာထက်မြတ်စွာဘုရားတရားတော်လိုက်နာကျင့်သုံးတာမြတ်စွာဘုရားကိုသဘောကျပရိနိဗ္ဗာန်အသုံးမှာဟောထားပါတယ်မြတ်စွာဘုရားရဲ့စကားတော်ကိုလိုက်နာပြီးတော့ကျင့်သုံးကြမယ်ဆိုရင် စီမီပန်းမှန်လေးတောင်းလို့ပုံပြီးတော့ပူဇော်တာတဲ့မြတ်စွာဘုရားတကယ်ကိုယူသည်သည်ပူဇော်ရာရောက်တယ်အဲ့တော့တန်ခါတော်ရှင်မြတ်ဒီရောဒကာရမဒီရောစုပေါင်းညီညာတော့ကုသိုလ်ကောင်းမှုပွဲကြီးအောင်မြင်သွားတယ်ကုသိုလ်ကောင်းမှုပွဲကြီးအောင်မြင်လဲဆိုတာနိဗ္ဗာန်ရောက်ကြောင်းကြောင်းတရားတွေအောင်မြင်သွားတာနိဗ္ဗာန်ကိုထားလိုက်ပါအောင်လူပြင်းတတ်ပြီး ရုပ်ချမ်းသာနဲ့ချမ်းသာဖြစ်ဖို့ဆိုတော့ကုသိုလ်ကောင်းမှုပါကုသိုလ်ကောင်းမှုမပါလို့ရှိရင်လူတော်မဖြစ်နိုင်မေတ္တိဆံပိဋ္ဌာသူရကယ်ပဲ၄ပါးမှာရောက်တဲ့သူတွေတေချေနန္ဒအဲကုသိုလ်ကောင်းမှုများများရှိမှုနိုင်မှသုတိပြည့်ပြည့်မသေးခင်မှာဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် အဲ့လိုများများစီးပူးနိုင်တဲ့အခါကျတော့ဒုက္ခတိဘုံမွားမှာချမ်းချမ်းသာသာထက်တန်းကြကြမျက်နှာလှလာကျင်လေရဒုက္ခတိဘုံမွားတွေကိုမက်မောဖို့တော့ပြောတာမဟုတ်ပါဘူးဒုက္ခတိဘုံမွားရောက်မှတရားကျင့်လို့ရပယ်လေးပါးရောက်လို့ပယ်ကျင့်လို့ရလူဝနဘဝရတော့မှတရားရင်းနာတရားတွေအားထုတ်လိုက်လို့ရှိရင်ဆင်းရဲခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ် အဲ့တော့အခြေခံပါလဲဆိုတော့ကုသိုလ်ကောင်းမှုတွေအောင်မြင်ဖို့ခြေကံကဘာပါလဲကုသိုလ်ကောင်းမှုတွေအောင်မြင်ဖို့ပါဗျာနေတာလေးတွေတစ်လုံးစာနှလုံးစာမှတ်ထားရသလိုမြန်မာလူလေးဘာမှပါဠိလိုခက်ခဲခဲမဟုတ်ကုသိုလ်ကောင်းမှုတွေအောင်မြင်ဖို့ပါဠိလိုကြတော့ပုံညတံပါရ ကုသိုလ်ကောင်းမှုဆောင်ဘူးပေါ့ကုသိုလ်ကောင်းမှုတွေမြတ်စွာဘုရားတိုက်တွန်းတဲ့ဒါနန္တာကပံသီလရကိတကံဘာဝနာဘာဝိတပံတိဝံပဋ္ဌိထဘိက္ခဝေဆိုပြီးတိုက်တွန်းထားတယ်ဒါနပြုကြသီလဆောက်တည်ကြဘာဝနာပွားများကြဒီကုသိုလ်ကောင်းမှုတွေကချမ်းသာရှိမှုခြင်းပဲ လူဖြစ်တဲ့လူချမ်းသာနတ်ဖြစ်တဲ့နတ်ချမ်းသာဖြစ်ရဘဝကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံမဲ့ကထိန်ဒါနအပါအဝင်အကုန်လုံးပေါ့ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံဖို့ကုသိုလ်တွေရှိဘူးကြအဲ့ဒီကုသိုလ်တွေရှိဖို့ဖို့အတွက်ဘာလို့လဲဆိုတော့ညီညွတ်ဖို့လိုတယ်ဒီမှာဇနီးမောင်နှံနှစ်ယောက်တောင်မှဇနီးမောင်နှံနှစ်ယောက်ညီညီညာညာနဲ့ဆုံးလောင်းတာတို့ ဖျားရှိခိုးတာတို့ဘေးရွတ်တာတို့ညီညွတ်တဲ့အခါကျတော့အဲ့ဒီမိသားစုဟာကုသိုလ်တွေတိုးပွားကျက်တည်မင်္ဂလာတွေတိုးပွားတယ်မိသားစုလည်းညီညွတ်မှမိသားစုလည်းစုပေါင်းထားတဲ့ဘွာလည်းပဲညီညွတ်မှအဲ့ဒီရွာတွေစုပေါင်းထားတဲ့မြို့အဲ့ဒီမြို့တွေစုပေါင်းထားတဲ့နိုင်ငံအဲညီညွတ်လို့ရှိရင်အလောင်းတော်ကြီးများခဲ့တယ် လူဖြစ်လဲအတူတူနတ်ဖြစ်လဲအတူတူနောက်ပဲဆိုနိဗ္ဗာန်ရောက်တော့လဲအတူတူတဟပုံညကာယအိုင်ညိုရေးလေးကိုသစ္စာဆိုပြီးမြတ်တာပို့ပါဒုက္ခဗုဒ္ဓနာမောဘာရောဒုက္ခတတ္ဓမတေတနာဒုက္ခတံဂတတမေကိတမေကံတပောဒုက္ခောဣတိနာသစ္စာဝစီနာ ဒုက္ခိတာဟွန်တုပါဏိနောဗုဒ္ဓနာဘုရားရှင်တို့၏ဥပ္ပါရောလောကသုံးပါးမှာပွင့်ထွန်းပေါ်ပေါက်တော်မူလာရခြင်းသည်ပထမောအမောအစာရှိဟုဖြစ်သောသူခောချမ်းသာခြင်းစင်သည်ဤကံဖြစ်ပါ၏တတ္တမဒေသနာသူတော်ကောင်းတရားတွေကိုဟောကြားကြနာကြားရခြင်းသည်ဒုတိယနှစ်ခုမြောက်သော ဒုက္ခချမ်းသာခြင်းစင်တဲ့ဧကံဖြစ်ပါပေသမဂန္နံညီညွတ်ကြကုန်သောတန်ခတ်သာရှင်ပေါင်းလူပေါင်းရှင်လူအပေါင်းတို့ရှင်ပေါင်းလူပေါင်းရှင်လူအပေါင်းတို့၏ညီညွတ်ကြခြင်းသည်တန်ခတ်သာသာမေကီညီညွတ်ကြခြင်းသည်တတိယသုံးခုမြောက်သောဒုက္ခချမ်းသာခြင်းစင်တဲ့ဧကံဖြစ်ပါပေ၏ သမဂဏံတဘောဒုက္ခသမဂဏံကိုစိတ်ချင်းရညီညွတ်ကြကုန်သောရှင်ပေါင်းလူပေါင်းရှင်လူအပေါင်းတို့၏အပြည့်ကင်းစင်တဲ့နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကောင်းမှုတွေပြုလုပ်ကြခြင်းသည်အောင်မြင်ကြခြင်းသည်စတုထောလေးခုမြောက်သောဒုက္ခချမ်းသာခြင်းစင်သည်ဤကံဖြစ်ပါပေ၏ဣတိနာသစ္စာဝိဇိနာဤသို့နှုတ်တံဖို့ထုတ်ပြန်၍ ဟုတ်မှန်သောဒေသနာသစ္စာစကားကို မြတ်စွာဘုရားရလေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝိညာဉ်ကုန်သောတင်သူတော်စင်တရားနာပရိဒါပေါင်းတို့နှင့်သဟတကောပါဏိနောလူရရနာပြာပြာပြမမကျွင်းခွင်းဥဒ္ဒံလုံးစုံကုန်သောဇနတတဝါဟုနလူပြမဘောင်းများစွာတို့သည် မြတ်စွာတောင်းတောင်းလူနတ်ပြန်မာတတဝအပေါင်းတို့သည်နေပြယသဘေယံခတ်သိန်းတို့မှလည်းကင်းကြီးညကုန်နေဟုတ်လို့ဖြစ်ကြပါစေကုန်သတည်းနေဒုက္ခဆာဆင်းရဲခတ်သိန်းတို့မှလည်းကင်းကြီးညကုန်နေဟုတ်လို့ဖြစ်ကြပါစေကုန်သတည်းအတောကသမညုံမမိန်တကိုရှင်၍ဆိုရင်မနောင်ကြောင့်ကြပူဆွေမှုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်နေဟုတ်လို့ဖြစ်ကြပါစေကုန်သတည်း ဘောလူယနေ့ကသံနိဗ္ဗာန်ရသည့်ဘဝတန်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းချမ်းသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘောကျိုးသာပွားများအထုတ်နိုင်ကြပါစေကုန်တည်းဒီနေ့မှတခါလာလူတန်းကိုရတယ် အမတန်ထူးမြတ်တဲ့ဘုရားစာရှိတဲ့သူတော်ကောင်းတွေချီးမွမ်းအပ်မြတ်တဲ့အမတန်အကျိုးကြီးတဲ့ကထိန်ဒါနာကြီးဒီနေ့အောင်မြင်ပြီတဲ့ဝန္တာဘုရားဒါစုပေါင်းညီညာလို့အောင်မြင်တာပဲတန်ဃာတွေဘက်ကလည်းအနည်းဆုံး၅ပါးညီညွတ်ရတပါးတွေကိုကွက်ယူလို့မရ၅ပါးရှိမှအဲ့ဒီ၅ပါးလည်းပဲ ဒီเจ้าမှာကတိန်ခံတဲ့တန်ခါကိုရွေးရမယ်ရွေးပြီးတော့ဒီတိုင်းပေးလို့မရဘူးဟိုတိန်နဲ့မှညတိဒုတိယကမောဇန်နဲ့ပေးရအဲ့ဒီလိုတန်ခါတွေဘက်ကလည်းညီညွတ်ရေးရှိမှကတိန်ဒါနဟာအောင်မြင်တယ်တပါးတဲ့ရော့အင်းဆိုပြီးလှူပြီးတော့ပြီးသွားလို့မရဘူးဒီကပြီးလို့ရှိရင်တိန်နဲ့ကိုသွားအောင်တိန်နဲ့သွားပြီးကမောနဲ့ပေးရအောင် နောက်ကုကြောင်းကိုပြန်ပြီးတော့တစ်ခါပြန်ခင်းရဟောဒီကဓမ္မတွေဘက်ကလည်းပဲမတည်တဲ့သူကဘလောက်ပဲသိမ့်မောင်းများစွာမတည်မတည်ငူရဝိသဓမ္မတွေရှိမှာဝေယဝိသတွေအကုန်လုံးဝိုင်းဝန်းပြီးရေတို့မီးတို့ချက်တာပြုတ်တာတို့အကုန်လုံးကျွေးတာမွေးတာတို့အဲလိုညီညီညွတ်ညွတ်ညီညီညာညာစုပေါင်းပြီးဆောင်ရွက်တော်မှာအလှပွဲကြီးဟာအရှင်ကြီးအောင်မြင်တယ် ဟောအခုလူတာလည်းပဲစုပေါင်းပြီးတော့လူကြတယ်ဟိုအမေရိကန်နိုင်ငံတော်ပါကြရရွာကလည်းပါကြရရရွာရဲ့အဓိကကုသိုလ်ကျိုင်းလုံးကြီးရွာအစကဒီကုန်းပေါ်မှာရွာသူရွာသားတွေနေကြနောက်သာသနာစိတ်ဓာတ်နဲ့သာသနာပြုရင်တို့ကုသိုလ်ရမယ်အိမ်ရာတွေမိမိတို့အိမ်ရာတွေကိုအကုန်ဖယ်ပြီးတော့ဟိုအောက်မှာသွားဆောက်ပြီးတော့ သာသနာမြေဖြစ်လူတန်းညသာသနာမြေဖြစ်လူတန်းညတော့မျောမြင်ကြီးမားတဲ့ရွာသူရွာသားတွေဒီမှာဆိုရင်အခုခွဲလွန်သားတဲ့ကကြီးတောင်းကျော်လို့နာမည်မသိတဲ့တကကြီးတွေလည်းအများကြီးပေါ့အဲ့ဒီလိုဥဆောင်ပြီးတော့အမျောမြင်ကြီးမားတဲ့ယမိယဖတွေကဥဆောင်ပြီးတော့ဆောင်ရွက်လိုက်တော့သာသနာမြေဟာကုသိုလ်တွေအသင်္ချီနန္ဒ ဒီပေါ်မှာဘုရားတဲ့အကြောင်းဆောက်အာရွာသူရွာသားတွေနေထိုင်အိတ်နေရတဲ့ကုသိုလ်ရဒါရွာသူရွာသားတွေချူမတန်ဃာတော်တွေကတက်နေလို့ရတယ်စေရဏသုံးနာထက်တဲ့တန်တန်နဲ့လူတန်းထားတဲ့ရွာမီရွာမြန်းနေကြောင်းတာနာနေမီဖြစ်သွားတယ်အဲ့ဒါစူပေါင်းညီညာတော့ကုသိုလ်တွေအများကြီးတိုးပွားနောက်တစ်ခါဆက်ပြီးတော့ဝါဇုတို့ကထိန်တို့ ဆိုင်ရာဆိုင်ရာကုသိုလ်ပွဲတွေမှာပြည်သူစွမ်းနိုင်တော့လူကြတန်းညာဝေယဝိဆာတွေလောက်ကြဆိုတော့ဟာကုသိုလ်ကောင်းမှုရွှေအိုးကြီးနေ့စဉ်နေ့စဉ်နေ့စဉ်မြုပ်နှံနေကြနေ့စဉ်မဟုတ်ဘူးနေ့စဉ်ဘာလို့ဆုံးလုံးနေရဒီကိုင်းမကြီးရွာဟာတော့ရွာထဲမှာနေပေမဲ့ဆုံးခံတဲ့တန်ဃာတွေကအများကြီးပဲဟိုဘက် ကြောက်ဘူးလို့အာဘုဘက်ကကြောက်တယ်ကြောက်လို့ကျွန်းတော်လို့အာတဘက်ကလည်းပဲတော့ရအမှန်ငါလို့အာတော့ရခုနှစ်တို့ဟာအများကြီးပဲရွာလေးသေးသေးလေးမှာဆုံးခံလိုက်တာကိုအများကြီးပဲတန်တာတွေဘုဘက်ကအမှတ်6လို့ဦးဇင်းတို့ဟိုးတော့ဓမ္မလာနေတော့လည်းပဲဒီမှာဆုံးခံရတာရွာလူကြီးတွေနာမည်တော့မှမမိတော့အဲ့ဒါဘိုးကြီးတွေခွားကြီးတွေဆုံးလောင်းကြ ဒီကုန်းပေါ်မှာတက်ပြီးတော့ဆုံးခံအဲ့တောင်ကတော့ရွာဒီကုန်းပေါ်မှာအောက်မှာတော်ရွေးရှိသေးတဲ့ခြံလေးပေါ့အဲ့ဒီလိုယမ်းမိရဖတွေအမျော်မြင်ကြီးမားတဲ့ယမ်းမိရဖတွေကဥဆောင်တော့ဟောစေတနာတရားတရားရှိကြတဲ့ရွာသူရွာသားတွေစုပေါင်းပြီးတော့သာသနာ့နယ်မြေဖြစ်ထူလိုက်တော့အကျိုးတရားမတန်များအဲဒါကြောင့်ဖြစ်သွားတဲ့အခါကျတော့အခုဒီမှာ စံချောင်းဆောင်နေတဲ့ဒကာကြီးတွေဒါဘုဘကအဝေးရဒကာကြီးတွေဒကမာကြီးတွေစုပေါင်းပြီးတော့မြို့တန်းနိုင်တယ်လို့လူကြတန်းကြတဟပုံညကာရီကုသိုလ်ကောင်းမှုတွေစုပေါင်းဆင်နွှဲတဲ့ပွဲယတဒါနေနာတိလိနာတယမေနာဓမေနာသနိတိတုနိဟိတောဟောတိအဋ္ဌိယပုရိတတဝါ မျိုးကောင်းသားဖြစ်စေအမျိုးကောင်းသမီးဖြစ်စေဒါနသီလဘာဝနာတွေကိုကြိုးစားပြီးတော့ပြုတင်တယ်အနိဒိကနာသုတ်တံမှာမြတ်စွာဘုရားဟောတယ်ယောနိတိဒုနိဟိတောအစီယောအနုဂါမိကောပဟာယကမနိယတုဣတံအာဓာယဂိစတိကျင့်ကြုတ်ကလေးတွေပေါ့အစီယကိုအနုဂါမိကကို အာဒါယကိစ္စတိကောနေတိုင်းနေတိုင်းဆွမ်းလောင်းနေတဲ့ဒါနာကုသိုလ်ရောအခုပြုတဲ့ကထိန်ဒါနာကုသိုလ်ရောဝေယဝိသကုသိုလ်တွေရောအာကုသိုလ်ကောင်းမှုတွေအကုန်လုံးပေါ့အဲ့ဒီအနုဂါမိယကုသိုလ်ကောင်းမှုရွှေအိုးကြီးဟာအဇေယဂုံနဲ့ပြည့်စုံတယ်အဇေယဂုံဆိုတာဘယ်သူမှမအောင်နိုင်ဘူးကုသိုလ်ကောင်းမှုရှင်ဖို့ ဒီကုသိုလ်ကောင်းမှုတွေကို အာဏာနဲ့အကိုးနဲ့ဘလူးမှဖြည့်ဆည်းလို့မရဘူးသိမ်းလို့မရဘူး။ဉာဏ်နဲ့ပစ္စည်းတွေခြံနေပါရညာတွေဆိုတာသိရင်ရတာပဲ။ယေမိမင်းခိုးသူမချင်မနဲ့တတ်တော်သူရန်သူမျိုး၅ပါးဖြည့်ဆည်းရင်ပြည့်စည်သွားတာ။တော်အောင်ပြုထားတဲ့ဆုံးလောင်းတဲ့ကုသိုလ်တွေနေ့တိုင်းနေ့တိုင်းညမဆက်ကြရီပရိတ်တွေကျွတ်တဲ့ကုသိုလ်တွေနေ့တိုင်းနေ့တိုင်းဆောင်ရွက်နေတဲ့ဝါသုသင်္ကန်းဒါနတွေကထိန်ဒါနတွေ ဘယ်သူမှမအောင်အပ်ဘူးဘယ်သူမှအနိုင်ကျင့်လို့မရဘူးဒါကြောင့်အစေရခုံနမနိကအနုဂါမိကခုံအနုဂါမိကခုံဆိုတာတန္တရာတလျှောက်နောက်ကတစ်ခေါက်ကောက်လိုက်ပါပြီးတော့ကောင်းကျိုးချမ်းသာပေးမယ်လူသွားရအရေးပါတဲ့ကဲဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေဟာနောက်ကတစ်ခေါက်ကောက်လိုက်ပြီးချိုးပေးမယ် အဲ့ဒါကိုအနုဂါမိကဂုံလို့ခေါ်ပါတယ်နောက်တစ်ခါအာဒါယဂစ္စတိဆိုတဲ့ဂုံအာဒါယယူဆောင်ရင်ဂစ္စတိတွားနိုင်၏ဒီလိုကောင်းမှုတွေကိုအာယုံပြုပြီးတော့ဘွားလို့ရအာတဏကံမှာပေါ့သုတိပြည့်တေကံကြီးမှာဖြစ်ပေါ်တဲ့ကံကိုအာတဏကံလို့ခေါ်တယ်သုတိပြည့်တေကံကြီးမှာငါတို့ကထိန်ကြီးလှူခဲ့တယ်ဝါဆိုတင်ရကြီးလှူခဲ့တယ် နေ့တိုင်းနေ့တိုင်း၈နာရီ9နာရီချွတ်တန်ကြီးကြတော့စောသေးတယ်9နာရီလောက်ကြာရွာရဲရောက်ငါတို့မနေ့တိုင်းမနေ့တိုင်းဆုံးလောင်းခဲ့တယ်ဟောလက်သမားဆရာတွေကလည်းငါတို့ပြန်မှန်းခံပြီးတော့လက်သမားတွေလုပ်ပြီးတော့ကြောင်းမီလူခဲ့တဲ့ကထိန်ဒါနတွေလည်းလူခဲ့တဲ့တနေ့ကျအကုန်လုံးစုတည်မဲ့သူကြီးပဲအခုသာတန်ခါမာမာနဲ့သွားလာဟောတဲ့ပြောတဲ့တန်ခါတို့တွေလည်းအခုသာဟောနေတာနောက်တစ်ချိန်ကြီးကြရဲ့ အိယာဖျာကဖြစ်ပြီးတော့ပြန်တော်မူမှာပဲအဲ့လိုကွယ်လွန်ငန်ကြီးမှာကိုပြုခဲ့တဲ့ကုသိုလ်ကောင်းမှုအာဓာယဂစ္စတိအာယုံပြုတ်ပြီးတော့ယူသွားလို့ရတယ်အဲ့လိုဒီနိုင်ငံကြီးယူခဲ့ရတယ်အဲ့ဒါလေးသတိရပြီးဖြတ်ဆိုသေးသွားရင်ကောင်းရမွန်ရကောင်းကျိုးချမ်းသာတွေရမယ်အဲ့ဒါအာဓာယဂစ္စတိကိုအတ္တဓာရဏမင်းဤတံအသောရဟရဏောနိတိ ကယိရာတာတိရောပုံညာနိယောနိတိအနုဂါမိကောအနုဂါမိကောသန္တရာတလျှောက်နောက်ကတခေါက်ခေါက်လိုက်လာ၍ကောင်းညိုချမ်းသာပေးသောကုသိုလ်ကောင်းမှုရှိဟုကြည်သည်အင်းကြီးတန်သူတစ်ပါးတို့နှင့်အတာဓာရဏံမဆက်ဆံသောနိတိကိုယ်ပိုင်ဥစ္စာစင်စစ်မှန်လာပါ၏အဲ့ဒီကုံကအတာဓာရဏဂုံ အတ္တဒါရဏဂုံဆိုတာဘယ်သူနဲ့မှမဆက်ဆံဘူးတဲ့ကိုယ်ပိုင်အစ်စ်ပဲဆိုတော့ကောင်းတို့စိုက်ကြိုးထားတဲ့တစ်ပင်နေရာလဲရန်မျိုး၅ပါးနဲ့ဆက်ဆံတယ်ဆိုတော့ကောင်းတို့သိသိထားတဲ့အခုဗန်နဲ့ထည့်ထားတဲ့ပစ္စည်းတွေလဲရန်မျိုး၅ပါးနဲ့ဆက်ဆံတယ်လိုချင်တဲ့ရတာမှမဟုတ်ပဲနောက်တစ်ခါကိုတစ်တာထဲမှာသိမ့်ထားတဲ့ရွှေတွေငွေတွေလဲကိုယ်ပိုင်အစ်စ်လို့ပြောလို့ရပါမရပါဘူးမရဘူး ပိသနာဝေရဏံသာရဏဘာဝေနနေတရတဣမသဒနတဒါနနာမသာရောပိသနာဝေရဏယံညု၅ပါးတို့နှင့်သာဒရဏဘာဝေနအမြဲမပြတ်ဆက်ဆံနေကြတဲ့ဖြစ်ကြောင့်နေတရတနှစ်သာရဘာမှရှာမရတဲ့ဣမသဒနတဤစီဝဥ္စာတို့ရဲ့သာရောနာမနှစ်သာရမိတိကဒါနံဒါနဘာဝေတိ ကယ်အနှစ်သာရကိုယ်ပိုင်ဥစ္စာဆိုတာဒါနပဲဒါနပြောရင်ဒီလာရောဘာဝနာရောပါတာပေါ့အဲ့ဒါကိုယ်ပိုင်ဥစ္စာအစ်စ်ပဲတဲ့အတာဓာရဏဂုံနံပါတ်1ကအာဇီယဂုံနံပါတ်2ကအနုဂါမိကဂုံနံပါတ်3ကအာဓာယဂစ္စတိဆိုတဲ့ဂုံနံပါတ်4ကအတာဓာရဏဂုံ ဟောနံပါတ်5သွားအစောရာဟရနောနိဒီအစောရာဟရဏဆိုတဲ့ကိုလူစိုးတကိုးတွေဘယ်သူမှတိတ်တိတ်ကလေးခိုးယူလို့မရဘူးသူတော်ကောင်းတို့ကုသိုလ်ကောင်းမှုတွေလူစိုးတကိုးတွေကလာခိုးယူလို့ရပါမရပါဘူးအဲ့ဒါအစောရာဟရနောကိုကထိန်ဒါနာရောသွန်ဒါနာရောဝေယဝိသကုသိုလ်တွေရော ဆုံးလောင်းတဲ့ကုသိုလ်တွေရောအကြောင်းပြုတဲ့ကုသိုလ်တွေရောသာသနာ့မြေဖြစ်လူတဲ့ကုသိုလ်တွေရောဟာကုသိုလ်တွေအများကြီးပဲအဲဒီကုသိုလ်ကောင်းမှုအားလုံးကိုအချင်းချုံလိုက်ရင်မြတ်စွာဘုရားဂုဏ်၅ပါးရှိတယ်ကုသိုလ်ကောင်းမှုတွေရဲ့ဂုဏ်ဘယ်နှပါးပါလိမ့်ဘယ်သူမှမအောင်အပ်ဘူးဘယ်သူမှလာပြီးတော့အနိုင်ကျင့်မရဘူးအစေရနမနဲ့အနုကာမိကကော မိမိသိသိမသိသိသူတော်ကောင်းကုသိုလ်ကောင်းမှုတွေမှတ်တမ်းရေးမထားရင်ဘယ်သိဟိုနေရာမှာလဲလူဟိုနေရာမှာလဲလူဟိုနေရာမှာလဲလူခဏခဏလူကုသိုလ်ကောင်းမှုတွေကိုမှတ်မှတ်မိတော့လည်းပဲနောက်ကလိုက်ပြီးတော့ကောင်းကျိုးချမ်းသာပေးမယ်အဲ့ဒါကိုအနုဂါမိကဂုဏ်လို့ခေါ်တယ်နံပါတ်3ကအာဒါယကိစ္စတိကိုအာယုံပြုပြီးတော့တဏ္ဍာကိုယူသွားလို့ရကုသိုလ်ကောင်းမှုတွေတော့အများကြီးပဲ ဒေါက်တာဂါမဏိမင်းကြီးတရားတွေတည်ထားတာအများကြီးတကယ်မဟာဝိဟာရကြောင်းကြီးတွေပါတယ်နဲတာမဟုတ်အဲ့ဒါတွေကိုတိတ်စိတ်ဝင်လာဘူးသူစစ်ရှုံးတော့သူတို့ညီကိုနှစ်ယောက်စစ်ရှုံးတဲ့ခါသူထွက်ပြေးရထွက်ပြေးရတဲ့ခါတော့သူစားကန်သူရဲ့နောက်ကလိုက်တဲ့တယောက်ရဲ့မြင်းဒီသုံးယောက်စားဖို့ဝေစုကသုံးလူပဲရှိတယ်အဲ့ဒါကိုမင်းကြီးကနေပြီးတော့ အလူရှင်များရှိလို့ရှင်တန်ဃာတော်ရှင်များများရှိရင်အလူခဏောင်းပါဘုရားလို့တားလိုက်ဟိုအဓိပ္ပာယ်တော်တာအနေနဲ့ကြားတော့လားဆိုအလူခဏောင်းနောက်ကလိုက်တဲ့သူတပည့်ရလည်းပဲထည့်တယ်မြင်းကလည်းပဲမစားဘူးမြင်းကလည်းသူစားတဲ့ဟာကိုထည့်အဲဒီဟန်အရှင်မကြီးကိုယူလိုက်အဲဒီလှူရတဲ့ကုသိုလ်ကောင်းမှုစုပြတ်တွေတေကံနေလို့အထာတရိယဝမ်းမြောက်ဝမ်းသာဖြစ်တယ်အလှူတွေအများကြီးပြောပြတယ် တကယ်ရွှေတွေငွေတွေနဲ့အကြည့်ကျယ်လှုပ်ထားတဲ့ကြောင်းကြီးပါလေသူထားအဲ့ဒါတွေကိုသူတိတ်ပြီးအာယုံရအဲ့ဒီလိုတော့တဲ့မှာဒုက္ခရောက်တော့မှာအငတ်ခံပြီးတော့သူစားမယ်ဟာကိုမစားဘဲနဲ့ယူလိုက်ဒါပေမဲ့ဟိုမထေကြီးကဆုံးသပြီးတဲ့အခါပြန်ပို့လိုက်ပါတယ်တကူတော့ပြန်ပို့တော့ပုံဆောင်အဲ့ဒီလိုပါမိမိတို့ကုသိုလ်ကောင်းမှုတွေအများကြီးတဲ့မိမိတို့သဘောကျတယ်ငါတို့ဒီနေ့မှတစ်ခါလူရတဲ့အချိန်တန်ကလူခဲ့ရတယ် စုပေါင်းပြီးတော့လှူခဲ့ရတယ်။တရားတွေလည်းနာခဲ့ရတယ်ဝေယဝိစာတွေလည်းလုပ်ခဲ့ရတယ်အဲ့ဒါလေးကိုတရိယာပြီးဖြတ်ဆိုသေးသွားရင်အဲ့ဒါကိုအာဓာယဂစ္စတိလို့ခေါ်တယ်။ကုသိုလ်ကောင်းမှုအာယုံပြုအာရမဏပစ္စယောပေါ်ယူသွားလို့ရတယ်တဲ့။အဲ့ဒါကိုအာဓာယဂစ္စတိဂုံလို့ခေါ်တယ်။အာဇယဂုံ၊နုဂာမိကဂုံအာဓာယဂစ္စတိဆိုတဲ့ဂုံနောက်တစ်ခုကအာတာဓာရဏဂုံ ကိုပိုင်ဥစ္စာအစ်စ်ပဲသူတော်ကောင်းတို့ညီညီညာညာနဲ့ဆောင်ရွက်ကြတဲ့ဒါနသီလဘာဝနာတွေဟာအများတိုင်းဘုံတိုင်းလားကိုပိုင်လားကိုပိုင်ပါဗျာအဲကိုပိုင်ဥစ္စာအစ်စ်ပဲတဲ့ဘသူမှနှောက်ယှက်ဖြစ်စည်းလို့မရဘူးနောက်နံပါတ်5ကဘာလဲဆိုတော့အာသောရာဟရနောအာသောရာဟရဏဆိုတဲ့ကိုလူစိုးတခိုးတွေဘသူမှလာပြီးတော့တိတ်တိတ်ကလေးခိုးယူလို့မရဘူး ဆိုတော့တို့ကျောကောသီကြကိုယ်ရမရဘူးလားရပါတယ်ကျောကောသီပါသွားတာပဲမကြအတိအရတော့တို့နောက်ပါသွားဟောဘုကုသိုလ်ပါမှုတွေကြတော့ခိုးလို့ရပါမရပါဘူးအဲ့ဒါအစောရဟရဏဆိုတဲ့ဂုဏ်နဲ့အဲ့ဒီဂုဏ်၅ပါးနဲ့ပြည့်စုံတဲ့ကုသိုလ်ကောင်းမှုတွေကိုညီညီညာညာနဲ့ဆောင်ရွက်လိုက်တော့အခုအောင်မြင်မသွားဘူးလားဗျာအောင်မြင်သွားပါတယ်ဗျာအေးအောင်မြင်သွားတော့အကျိုးတရားတွေကလည်းအသင်္ချေနန္ဒအသင်္ချေနန္ဒတွေကနည်းနည်းလေး ဝန္တာစရာလေးနှလုံးသွင်းအောင်တုဝဏတသုတရတသုတန်ဌာနသုရူပတာအာရိပစ္စပရိဝါရောတဗ္ဗမေတိနလဘတိသုဝဏတမျက်နာအစဉ်ရွှေလိုဝင်မတင်တယ်လှပါခြင်း၎င်းတုတရတတာယာငိမ့်ညောင်းအတန်ကောင်းခြင်း၎င်းတုတ္တန္တနာပုံပန်းတန်တန်တင်တယ်လှပါခြင်း၎င်း သူရူပတာကိုသာကိုယ်စုစုပြည့်ပြည့်ပြင်တယ်လှပါခြင်း၎င်းအာရိပစ္ဆပရိဝါရောအစိုးရခြင်းခြံရံများခြင်း၎င်းဣဒံတပ္ပံဤလုံးစုံကိုဣတိနာတနေ့မှာတခါသာလူတန်းကိုရတဲ့ကထိန်ဒါနအလှတော်ကြီးဖြင့်လပတိမုတ်ချပိုင်ပိုင်ရနိုင်ပါပေတည်း ရုပ်စိတ်အင်္ဂါသုံးမောလှပခြင်းဆိုတဲ့အကျိုးတရားပေါ့။အော်နောက်တစ်ခုတစ်ခါဝန္တာတရားလေးနှလုံးသွင်းရအောင်။ပတိတာရိဇံဣတရိယံသကဝတိဒုက္ခံပိယံဒေဝရိဇံပိဒိဗေတုတပ္ပမေတေနလဘတိပတိတာရိဇံပတိတရိမိဣစိတိန်ချန္နာတိ၎င်းဣတရိယံဣတရိမိဣစိတိန်ချန္နာတိ၎င်း ပိယံချစ်ခင်လိုလားနှစ်သက်ဖွယ်ဖြစ်သောစက္ကဝတ္တိဒုက္ခံစัจ java ဝရမင်းကြီးတို့၏စည်းစိမ်ချမ်းသာသည်၎င်းတေပေတုနတ်ပြည်နလောက၌ဒေဝရစ္ဆံမိနတ်မင်းကြီးတို့၏စည်းစိမ်ချမ်းသာသည်၎င်းအတ္တိရှိပါ၏ဣတံတပ္ပံဤအလုံးစုံကိုပရိတရမင်းစည်းစိမ်ဧကရမင်းစည်းစိမ်စัจ java ဝရမင်းတို့၏စည်းစိမ် နတ်မင်းကြီးတို့ရဲ့စည်းစိမ်စည်းစိမ်ချမ်းသာအလုံးစုံကိုဣတိနာဣဒါနသီလဘာဝနာကုသိုလ်ကောင်းမှုဖြာဖြာတို့ကြောင့်လဘတိမုတ်ချပိုင်ပိုင်ရနိုင်ပါပေတည်းဒါနသီလဘာဝနာအကုန်လုံးအတွက်ခြုံပြီးတော့ဝမ်းသာစရာပါဒီနေ့လူတဲ့ကထေ ထိန်ကြတော့ပို့ပြီးတော့ထူးကြသွားအမိနာမကိုထူးကြပါဠိလိုကတော့ကတိနာအဲ့ဒီအနေမြန်မာစကားတက်လာတော့ကထိန်ပါဠိပြတ်ပေါ့ကတိယတေတိလာကတိဗုဒ္ဓဒီဟိတိကတိနာဗုဒ္ဓဒီတရားစာရှိတော်သူတော်ကောင်းတို့သည်ကတိယတေတိလာကတိကောမဘိသောကောမဘိသောမြတ်ပါဘိသောမြတ်ပါဘိသော ချီးမွမ်းအပ်ပါပေ၏တသမာထို့ကြောင့်ကတိနံကထိန်မိပါပေ၏ဘုရားဆရာရှိတဲ့သူတော်ကောင်းတွေကကောင်းပါပေသောကောင်းပါပေသောမြတ်ပါပေသောမြတ်ပါပေသောလို့ချီးမွမ်းတော်မူတဲ့ဘုရားဆရာရှိတဲ့သူတော်ကောင်းတွေချီးမွမ်းတဲ့အလူကြီးလှူရတာဗျာအမတန်ဝမ်းသာဖို့မကောင်းဘူးလားမကောင်းပါဘူးတရားရဟန္တာတွေကနေရာတကာမချီးမွမ်းဘူးပစ္စည်းဥစ္စာပေါများတိုင်းလည်းချီးမွမ်းတာမဟုတ် အဆောင်ရောင်တွေတောက်တောက်ပြောင်ပြောင်တွေလှုပ်တိုင်းနဲ့ချီးမွမ်းတာပေါ့ရှင်မြင်းကြီးတွေနတ်မင်းကြီးတွေလူတိုင်းလည်းချီးမွမ်းတာပေါ့ဘုရားယဟန္တာတွေလောကသုံးပါးမှာလွန်မြောက်ပြီဘယ်သူမျက်နှာမှမလိုက်ဘူးတရားအတိုင်းပဲချီးမွမ်းတဲ့ချီးမွမ်းတိုက်တဲ့အရာကိုပဲချီးမွမ်းမချီးမွမ်းနဲ့မချီးမွမ်းလိုက်တာဆိုရင်မြတ်စွာဘုရားလုံးဝမချီးမွမ်းဘူး တို့မြတ်စွာဘုရားချီးမွမ်းတဲ့အလူဒါနဆိုအမတန်အကျိုးကြီးလို့တရားဓမ္မတွေအတွက်လည်းအကျိုးကြီးတယ်တန်ဃာတော်အရှင်မြတ်တွေအတွက်လည်းအကျိုးကြီးတယ်သာသနာတော်အတွက်အရေးကြီးတယ်အကျိုးကြီးတယ်လူနဲ့နိဗ္ဗာန်သုံးနံတော်ချမ်းသာကိုရစေနိုင်တဲ့အတွက်ဘုရားဆရာရှိတဲ့သူတော်ကောင်းတွေချီးမွမ်းတော်မူတယ် ဘုရားစာရှိတဲ့သူတော်ကောင်းတွေဘာဖြစ်လို့ချီးမွမ်းလဲဆိုတော့နံပါတ်1တန်ခိကဌာနဖြစ်လို့နံပါတ်2ထူးခြားတဲ့တန်ခိကဌာနဖြစ်လို့နံပါတ်3အကျိုးတရားတွေဟာအမတန်ခိုင်မြဲလို့နံပါတ်4မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်အတွက်အာကြီးတဲ့ထောက်ပံ့ဖြစ်လို့ဒါကအကျဉ်းချုပ်ပြောတာပေါ့အကျေကတော့အများကြီးပဲ ပုဂ္ဂလိကဒါနနဲ့တန်ခိကဒါနအခုဒီမှာကထိန်ဆိုတာတန်ခိကဒါနစတုဒိတာရလေးမျက်နာမှာရောက်စေရောက်လက်တဲ့တန်ဃာတော်တွေအကုန်လုံးတန်ဃာသာအားလုံးဒီမှန်းပြီးတော့လှူရတဲ့လူငါတို့ကြည်ညိုတဲ့ဆရာတော်ပဲဆိုပြီးအဲ့လိုရည်ညွှန်းလို့မရတန်ဃာတော်အားလုံးကိုလှူရလှူတာကတန်ဃာကိုလှူရတယ် တန်ခါတော်အရှင်မြတ်တွေကတခါပြန်ပြီးတော့ပုဂ္ဂိုလ်ပြန်ရွေးပြီးတော့ပေးရတယ်သူတာဝန်နဲ့သူပေါ့ဒကာဒကမတွေကတန်ခါကိုယူရတဲ့အလူခံလို့ရလာတဲ့တန်ခါတော်တွေကဘာပြန်ရွေးရတဲ့ပုဂ္ဂိုလ်ပြန်ရွေးရကထိန်ခံခြင်းကထိုက်တဲ့တန်ခါကိုကထိန်ခံခြင်းတန်ခါတိုင်းမထိုက်ဘူးဝါကျိုးဝါပြန်မရှိမှပိုးမဝါမှကျွတ်တဲ့တန်ခါဖြစ်ရတယ် မဇလပဲကြောတရားနေ့မှာဝါဆိုပြီးတော့သတင်းကြောလာပြည့်နေ့မှာပေါ်ဝါယနာပြုတယ်အဲ့လိုဝါကျိုးဝါပြတ်ရှားတဲ့မှာလည်းမရှိပုရိမဝါမှာထမြောက်တယ်တန်ခါတော့အရှင်မြတ်တီးတာလေးရဲ့ကထိန်ခံခြင်းကထိုက်တယ်အဲ့ဒီလိုဝါကျိုးဝါပြတ်မရှိဘူးသင်္ကန်းနွားမားတယ်ဆိုသင်္ကန်းနွားမားတဲ့တန်ခါတော့ဥဒပေးရသင်္ကန်းနွားမားတဲ့သူအကုန်လုံးမရှိဘူးပြည့်စုံပါတယ်ဆိုရင်ဒါမထေရကြီးဥဒပေးရတယ် အဲ့တော့ဝါကျိုးဝါပြမရှိဘဲနဲ့ပုရိမဝါမထားမြောက်တဲ့တန်ဃာတော်အရှင်မြတ်တွေကိုဒီကတန်ဃာတော်အရှင်မြတ်တွေကပြန်ယူရဟာဒီကိုရောနဲ့ထိုက်တန်တယ်ဒီကိုရောကထိန်လေးကသင်္ကန်းပေးမယ်ကျန်တဲ့သူတွေသဘောတူရဲ့လားအစတရားဖြစ်ပါအဲ့ဒီလိုတန်ဃာကိုလှူပြီးတော့တန်ဃာပုဂ္ဂိုလ်ပြန်ယူရတန်ခိကဒါနအမတန်ကြိုးကြီးတယ် ဘလူတွေကြိုးကြီးတယ်တရားတော်မတွေအမတန်ချူးကြီးတယ်ဒါကြောင့်မလို့ဘုရားရှင်တို့ဟာလူနဲ့ဓမ္မတတ္တဝါတို့ရဲ့ဟိတာယဒုက္ခယကြိုးရှိဖို့ချမ်းသာဖို့အတွက်အမြဲတမ်းဟောကြားတော်မူတယ်တဲ့မြတ်စွာဘုရားခွင့်ပြုတာတရားတော်မလူတွေရောနတ်တွေရောအကုန်လုံးအထိန်လူရှင်တွေအထိန်လူရှင်တွေဆိုတာကံကလည်းလူလို့ရတိလရှင်တွေလည်းလူလို့ရအကုန်လုံးလူလို့ရအကုန်လုံးစုပေါင်းလိုက်တော့အကုန်ပါသွားတာ အမတန်အကျိုးကြီးတဲ့ဒါနဖြစ်တဲ့အတွက်ကြောင့်မို့ဘုရားဆရာရှိတဲ့သူတော်ကောင်းတွေချီးမွမ်းတော်မူတယ်တဲ့နောက်တစ်ခါတန်ကြီးကဒါနထဲမှာမှရိုးရိုးတန်ကြီးကဒါနကိုထူးခြားတဲ့တန်ကြီးကဒါနခြားခြားတန်ကြီးကဒါနတွေကတပေါင်းတို့တခုလိုမှလည်းယူလို့ရခြားခြားတန်ကြီးကဒါနအကြောင်းမှာတန်ဃာတော်ရှင်မြတ်တွေဆုံးကွန်ပြည့်စုံအောင်အာသင်္ကန်းလိုနေတာတို့ ငါအကြောင်းမှလမ်းခင်းဖို့လိုနေတာတို့ငါအကြောင်းမှအာသုံးဆောင်တရားလေးတွေရေဘုံတို့ဘာတို့ရေဦးတို့ဘာတို့ညာတို့လိုတာလေးတွေကြောင်းအတွက်တန်ခိကအဲ့ဒါကိုပစ္စည်းလေးပါဖိတ်ကြားထားတဲ့ဒကာဒကမတွေပြောပေါင်းတယ်တပည့်တော်တို့ပစ္စည်းလေးပါဒကာပြမတ်တော်မူပါဘုရားဆိုတိတ်ခါထားထားတာတွေရှိအဲ့ဒါပြောပေါင်းရောသီဝါသားတွေကလည်းပဲကိုးကွယ်နေတော့ရွာဦးကြောင်းဆိုတော့ရောသီဝါသားတွေကိုပြောပေါင်းတယ် ကျောင်းမှာတော့ရေလိုနေတယ်အားကျောင်းမှာတော့မီးလိုနေတယ်ကျောင်းမှာတော့ထင်းလိုနေတယ်လူနိုင်တာမလူနိုင်တာတက္ကနာပေါ့ပြောကောင်းတယ်ဘာမှအကောင်းမသိဘူးအခုကတိနေရာသင်္ကန်းကြတော့မာတရံပိမွေးထားတဲ့မိခင်အရင်တော်မှမအပ်ဘူးမိခင်အရင်တော်မှပြောအပ်ဘူးတဲ့သိက္ခာထထတာဒီပါဠိပေးချိန်ထားလိုက်မွေးထားတဲ့မိခင်တော်မှပြောအပ်ဘူး ဟိုးကောင်းငယ်ကြလာတဲ့အမတန်တန်ရှင်းစင်ကြယ်တဲ့သင်္ကန်းဖြစ်ရမယ်။ကောင်းငယ်ကြလာတဲ့သင်္ကန်းကဲ့သို့ပေါ့အမတန်တန်ရှင်းစင်ကြယ်။တန်ရှင်းစင်ကြယ်တယ်ဆိုတာတန်ဃာတော်ရှင်မြတ်ကြီးကဘာမှမပြောဘဲနဲ့သူ့စေရဏနဲ့သူထသူတာဘလူတွေထလူလဲတဲ့ဉာဏ်အမျောမြင်ကြီးမားတဲ့တရားတွေကမှလူတွေဆိုပြီးထင်သေးလို့မရလူတွေမှလည်းဉာဏ်ပညာရှိတဲ့သူတွေအများကြီးပဲ တရားတွေနာထားတဲ့စာအုပ်တွေဖတ်ထားတဲ့တရားတွေလိလာထားတဲ့ကထိန်ဒါနဆိုတာတို့တရားဓမ္မတွေကအရင်ပြောရတယ်တန်ခါပြောလို့မရဘူးတန်ခါပြောရင်မအပ်တော့ဘူးအဲ့ဒါကြောင့်မလို့အမျောမြင်ကြီးမားတဲ့ဓာဓမ္မတွေကတပိတော့ဘလောက်မှတဲတဲ့တပိတော့တပေါင်းမှတဲတဲ့ဆိုအဲ့တပေါင်းကနေလျှောက်ပြီးတော့ဖိတ်ကြားလိုက်မယ်နှိုးစော်လိုက်မယ်ဆိုရင်သူကသူဖြစ်သွားတာဘလူမတဲ့အဲ့ဒါလဲဆိုတော့ဉာဏ်ပညာအမျောမြင်ရှိတဲ့ပုဂ္ဂိုလ် တရားနဲ့ပညာပေါင်းပြီးကောင်းမှုကုသိုလ်တွေအများကြီးလုပ်နိုင်တဲ့ဒုကြောင့်ကအလှရှင်တွေလို့ပေါ့မတိတိဆွေတို့မစိမ့်လက်မျိုးတို့မျိုးသမီးလေးတွေတထေးကြီးတွေမဟုတ်ပါဘူးလက္ခဏာတွေပဲအဲ့ဒါတလားနည်းနည်းနည်းနည်းနည်းနည်းစုထားတယ်ဟောအခုလည်းပဲသူတို့မတည်သွားတယ်နောက်နှစ်လည်းတတိယလိုငါးသိန်းညီမတည်မယ်ခင်ဗျာဒါကဘာလဲဆိုတော့တရားနဲ့ပညာအကောင်းတဲ့မျိုးသမီး တရားကလည်းအားကောင်းမယ်တရားအားကောင်းုံနဲ့မရတရားအားကောင်းုံနဲ့ဆိုရင်ဒီများရှိတော့မှဟုတ်တိုင်းနဲ့ထားတူရအဲ့ဒါတရားပဲရှိတယ်ပညာမပါပညာရှိတဲ့ပုဂ္ဂိုလ်ကြတော့အစိုးရဖိတ်ကြတာအစိုးရဖိတ်ကြတာတော့ဒီကထေရအပ်သွားတယ်ဒီကြားထဲမှာတန်ခါဘာပြောပြောအဆက်သွားပြီသူကအရင်ပြောထားတာဒကာရမအရင်ပြောထားပြောထားတော့အဆက်သွားတယ်အဲ့ဒါပညာပဲ ဒီ BSc ပညာနဲ့မဆိုင်ဘူးကုသိုလ်ကောင်းမှုမှာကျွမ်းကျင်တဲ့ပညာတတ္တာတတိဟိရိဩတ္တပဝိရိယတုတ္တပညာသူတော်ကောင်းတရား9ပါးအဲ့ဒါမှတုတ္တဘဟုတုတ္တဓမ္မဘဟုတုတ္တဒါကြောင့်မလို့တရားတွေဟောတဲ့အခါမှာဘယ်ဆရာတော်ဟောကိုယ်ရင်လေးပဲဟောနာသင့်တယ် အပျော်ပါဆိုတာတစ်သက်လုံးလုံးနေတာဘာမှထူးခြားတာမဟုတ်လကားဟာရနာသိနဲ့တစ်လုံးများရနှလုံးများရဒီတပွဲမှာသဘောမပေါက်ပင်နဲ့နောက်ပွဲကျတော့သဘောပေါက်ဒီဆရာတော်ဟောတာကိုသဘောမပေါက်လိုက်ဘူးအကြောင်းမျိုးမျိုးကြောင့်ဟောနောက်ဆရာတော်ဟောတာကျတော့ဟောသဘောပေါက်ပါဟုတ်တယ်ဒါလိုလို့ရမှာကိုအဲ့ဒါဗုဒ္ဓဘာသာရဲ့အနှစ်သာရပညာအဲ့ဒီပညာကမိစ္ဆာဒိဋ္ဌိကိုပယ်တတ်နိုင် ဝိသိကိစ္စဆိုတဲ့တန်ត្រာကိုပယ်တတ်နိုင်ဝိဇ္ဇာတဏှာကိုလည်းပဲခေါင်းပါစေတယ်ဒါနသီလကတော့ဘာသာကြားတွေလည်းလုပ်တာပဲကိုယ်တော်လုပ်သေးတယ်ဘုရားဘာသာတော်လုပ်သေးတယ်ဒေါ်လာတွေနဲတာမဟုတ်ဘူးလူနေတာသူတို့ foundation တွေထိုင်ထားကြတယ်အဲအလုံးမှာကိုဗစ်အတွက်ဒေါ်လာတန်ပေါင်းဘလောက်အာအာဖရိကတိုက်ကလူမဲတွေဒုက္ခရောက်နေဒေါ်လာတန်ပေါင်းဘလောက် အာငယ်ဖျားယောဂါတွေအတွက်ဘလောက်ကင်ဆာတွေအတွက်ဘလောက်ဘုရားဘာသာတွေတောင်ထူနိုင်သေးတယ်ဒေါ်လာပေါင်းများစွာဆိုတာဒါနသီလနဲ့တွားကြည့်မယ်ဆိုရင်ခတ်ဆင်နေမယ်ဒါနဲ့ဗုဒ္ဓဘာသာအထွတ်ထိပ်ဘာလဲဆိုတမ္မာဒိဋ္ဌိအယူမှန်တယ်ဟောစေရနာနဲ့တော့ယူတာပဲကမ္မတက္ကတာတမ္မာဒိဋ္ဌိပါကြမှာပါ တို့ဘုရားဘာသာဝင်သူတော်စင်တွေကတစ်ထောင်မဲ့လူလူတစ်သောင်းမဲ့လူကိုတတ်နိုင်တဲ့လောက်လူကံကံရဲ့အကျိုးကိုနှစ်နှစ်ကာကာယုံကြည်တယ်။အော်အာဟုသူကဆိုးကျိုးပေးတယ်။ရှောင်းကကုသကောင်းမှုကကောင်းကျိုးပေးတယ်။လုံးဝမယ်လုံးဝမယ်လုံးဝမယ်တတ်နိုင်တဲ့လောက်လုံးမယ်ဟေးကိုယ်တိုင်လည်းလုံးမယ်သူများလုံးကြလဲကူညီမယ်။ကမ္မတက္ကတာတမ္မာဒိဋ္ဌိညာပါပြီဆိုလို့ရှိရင်ဒီကုသကောင်းမှုကိုညာနာတံပယုတ်လို့စာကဖွဲ့တယ် ဉာဏ်ရှင်တဲ့ကုသိုလ်ကောင်းမှုတဲ့မဉဏ်ဖုန်ဉဏ်အတွက်ထောက်ပံ့ပေးတယ်ဟောတရားတွေနာတရားတွေလေ့လာတဲ့ယောဂီကြတော့ဒါတဲ့ကိုကောင်းသွားတယ်ဘာကောင်းသွားလဲသူတော်ကောင်းနိနိကာကဆုတောင်းတတ္တသီလစာကပညာတတ္တသီလဝရိယစာကပညာတို့တရားတွေ ਨੇ ခြံမြန်ပြီးတဲ့အခါကျတော့ရှုလိုက်လို့ရှိရင်ပြည့်စုံတယ် ရှင်လူယုတ်တာလောင်းတော်ဘွားတော်ဘိုးတော်မရှိတာမကြားပါစေနဲ့မရှိဆိုတဲ့စကားမကြားပါစေနဲ့အနဘာရမြတ်ထမ်းသမားဖြစ်စဉ်ကတော့အဲ့ဒီသုတောင်းတိုင်းမရှိဆိုတဲ့စကားကိုကြားဘူးမကြားဒီမုံချုံတဲ့အခါကျတော့မုံထည့်ပေးပါဆိုမိခင်ဖာခင်ကခဏခဏမုံထည့်ပေးရတော့မရှိပုံကိုပြောလိုက်ဆိုင်ရှိုးကကလေးကိုဟုတ်ပဲခွန်လည်းခွန်လိုက်တော့ရိုးရိုးမုံတဲ့တော့ဘိုးကောင်းနေတယ်နတ်တွေထည့်ပေး မရှိဆိုတော့ကြားတော့မကြားထမင်းဖြစ်တာဘယ်နေရာထမင်းဖြစ်မှန်းတော့မသိအဲ့ဒါဆူတောင်းမယ်ကုသိုလ်ကောင်းမှုနဲ့ဆူတောင်းပြည့်စုံလို့ရှင်အောင်မြင်တာပဲ။ဥမာဒန်နေလည်းကြည့်ပါ။မြင်တဲ့သူယူပါစေသူပြည့်စုံတာပဲ။တခါတည်းအကုန်လုံးကိုမြင်လိုက်တဲ့ဆိုတိဝိမင်းကြီးတော်မှာခါယူမတက်ဖြစ်သွားတာဘုရားအလောင်းတော်။ဒါကုသိုလ်ကောင်းမှုနဲ့တောင်းနဲ့ဆုနဲ့ပြည့်စုံနေတဲ့ဒါကြောင့်မလို့မဉ္ဇဉ်ပုံညာနိဗ္ဗာန်ကိုဦးစားပေးပြီးတော့ ရည်ရွယ်ပြီးတော့တိဝံပဋ္ဌိနတိဝံပဋ္ဌိတဝါနဌာနဓာတပံဆိုတော့ဉာဏ်ပညာပါသွားခုနကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်ခုကြတော့သစ္စာနုလောမိကတမ္မာဒိဋ္ဌိဉာဏ်သဘောမျိုးဖြစ်သွားတဏ္ဍာကျင်လဲနေလို့ရှိရင်လူမင်းမဲ့ဖြစ်ဖြစ်နတ်မင်းမဲ့ဖြစ်ဖြစ်ဇမာမင်းမဲ့ဖြစ်ဖြစ်နိစ္စတရားတွေပဲဟိုရအောင်မှာပဲနာရအောင်မှာပဲသိရအောင်မှာငါတို့စိတ်မထိန်နိုင်အာဟုတွေပြန်ဖြစ်အောင်မယ်ပယ်လေးပါးပြန်ကြနိုင်သေးတယ် ဒီကုသိုလ်ကောင်းမှုကမြန်မြန်ဆန်ဆန်မဲ့ညာပူညာကိုရပါစေတည်းမဲ့ညာပူညာပဲအားကြီးတဲ့ထောက်ပံ့ဖြစ်ပါစေတည်းဆိုတော့ဗုဒ္ဓဘာသာဝင်သူတော်ရှင်တို့ရဲ့တကြအလူပါဒေါ်လာတစ်သန်းနဲ့ကိုပုံမြတ်တယ်ဗျဟိုကလက်ဆောင်ပေါ့ကြောင်းနေတော့ချစ်ခင်ညာတို့ရဲ့လက်ဆောင်လို့မဟုတ်စေတနာမေတ္တာထားတယ်ကောင်းပါတယ်သူဟာလည်းဒါပေမဲ့ဉာဏ်ပညာရင်းမတူဘူးဒီကကာမတက္ကရာတာမရတိဉာဏ်အခြေခံတဲ့နိဗ္ဗာန်ကိုရည်ရွယ်တယ် ဉာဏ်ပညာဥရှိတယ်ဌာနကိုဉာဏတံပြုတ်ဉာဏ်ရှင်တဲ့ကုသိုလ်ဉာဏ်ရှင်တဲ့အတွက်ကြောင့်မို့မြန်မြန်ဆန်ဆန်မဲ့ဉာဏ်ပုံဉာဏ်ရစေနိုင်တယ်အဲလိုဒါနသီလဟာခြားခြားဘာသာကြားတွေလည်းလုပ်နေတာအဲ့ဒီဒါနသီလအပေါ်မှာဥရှိတာဆိုတော့များသောအားဖြင့်မေတ္တာလောက်ပဲပါတယ်တို့ကမေတ္တာတွေမကဘူးဉာဏ်ပညာပါပါတယ်ကံကံရဲ့ကျုပ်ကမိမိကာကယုံကြည်တဲ့တန္တရာ ဘလောက်ပဲချမ်းသာချမ်းသာအိုရမယ်နာရမယ်တေးရမယ်ဒါတွေကိုကြိုသိထားတာဒါတွေကဉာဏ်ပညာတွေပဲအမှန်ကန်သိတဲ့ဉာဏ်ပညာတွေပဲအဲ့ဒီဉာဏ်ပညာတွေဥသိပြီထူလိုက်တော့ဒီအထုဟာညာနာတံပယဝိဝတ္တနေတိတစာလို့ပြောရဲ့ဝတ်ကိုမှန်ပြီဘူးတဲ့နိဗ္ဗာန်ရောက်မယ်ကုသိုလ်ဖြစ်သွားတယ်ကဋိဏနာနဲ့ပတ်သက်လို့မြတ်စွာဘုရားချီးမွမ်းတဲ့အကြောင်းကိုပြောတာနော်သူတော်ကောင်း အဲဘုရားစာရှိတဲ့သူတော်ကောင်းတွေချင်းမွန်းတာတန်ကြီးပြဒါနဖြစ်လို့ထူးခြားတဲ့တန်ကြီးပြဒါနဖြစ်လို့ထူးခြားတယ်ခုနပြောပြီးထူးခြားတယ်မိကျင်အောင်ပြောလို့မရဘူးသူစေရနာအလျောက်ယူရမယ်တန်ရှင်းစင်ကြယ်တဲ့ဌာနမျိုးဖြစ်တယ်နောက်တစ်ခါမဉ္ဇဉ်ပုံညာနိဗ္ဗာန်အတွက်အာကြီးတဲ့ထောက်ပံ့ဖြစ်တယ်ဘုရားကောင်းတရားတွေနားတဲ့အခါကျတော့ဟာ အထိတ်တန်းကတော့ထူးကြတာပဲဟေ့တန်တော်ရှင်မြတ်တွေအဘ၅မျိုး၅လတိုင်တိုင်ကင်းလို့ဖွင့်ရတယ်ဟာလေဓမ္မတွေလည်းပဲသူ့ချင်းသူ့ခါနဲ့တလအတွင်းယူရတယ်သာသနာမှာသိတင်သိတတ်တဲ့တရားသဘောလေးတွေသိတော့တတ္တမသူတော်ကောင်းတရားတွေနားလေသူတော်ကောင်းတရားတွေသိတော့သူတော်ကောင်းတရားတွေကျင့်နိုင်တယ်သူတော်ကောင်းတရားတွေကျင့်တော့သူတော်ကောင်းတရားမျက်ဉာဏ်ပုံဉာဏ်တွေရတယ် အဲ့ဒါမဉ္ဇဉ်ပူဉ္ဇဉ်ကဲအာချိတဲ့ထောက်ပံ့ဖြစ်တယ်တန်ခိကာဒါနဖြစ်တဲ့ထူးခြားတဲ့တန်ခိကာဒါနဖြစ်တဲ့မဉ္ဇဉ်ပူဉ္ဇဉ်အတွက်အာချိတဲ့ထောက်ပံ့ဖြစ်တယ်ဟောညီညွတ်ရေးကိုလည်းအားပေးတယ်တန်ခါတော်အရှင်မြတ်တွေလည်းညီညွတ်ကြတယ်ပဋိဌာနမှာအခုဘိုးမွားတွေဘာတွေကြောင့်အားလုံးညီညီညွတ်ညွတ်နဲ့အကုန်လုံးတန်ခါတော်အရှင်မြတ်တွေတွေ့ကြဆုံမြတရားတွေဆွေးနွေးကြ ဟောတရားဓမ္မတွေလည်းပဲဝေယဝိဆတွေလုံးကြတရားတွေနာကြအဲ့တော့ညီညွတ်ရေးကိုလည်းအားပေးတဲ့ဌာနဖြစ်တယ်အဲ့တော့သာသနာအတွက်ကောတရားဓမ္မတွေအတွက်ကောအကျိုးများတဲ့အတွက်တန်ခါတော်ရှင်မြတ် တွေလည်းအကျိုးများတဲ့အတွက်ဘုရားအစရှိတဲ့သူတော်ကောင်းတွေချီးမွမ်းအပ်မြတ်တဲ့ဌာနဖြစ်တယ်တရားဓမ္မတွေရတဲ့အကျိုးလေးဆိုကြရအောင် တာစီကင်ကွာတာစီကင်ကွာလွတ်လပ်စွာလွတ်လပ်စွာလူရသွားနိုင်သည်လူရသွားနိုင်သည်ကထေသူသားတဲ့အတွက်ကြောင့်မလို့မိတို့သွားတဲ့အခါမှာပိတ်ပင်တာစီမရှိလွတ်လွတ်လပ်လပ်နဲ့အန္တရာယ်ကင်းရှင်းပြီးတော့ကိုသွားခြင်းတဲ့နေရာကိုချမ်းချမ်းသာသာအရောက်သွားနိုင်တယ်တဲ့အဓိပ္ပာယ်အဲ့ဒါကိုပြောတာနော် ကာစီကင်းကွာကာစီကင်းကွာလွတ်လပ်စွာလွတ်လပ်စွာလူရတော်နိုင်သည်လူရတော်နိုင်သည်တာဝန်ကိစ္စတာဝန်ကိစ္စမလီယမလီယပေါ်လာလီတော်သည်ပေါ်လာလီတော်သည်သာတော်ဖွယ်မြသာတော်ဖွယ်မြသာတော်မြသာတော်မြဘေကမဖြစ်သည် ပစ္စည်းအမြဒိသိတာဧကမရှိသည်ကိုပစ္စည်းမြဥဒဘယူသွားမရသည်သူလူချာကြဒုငါဘအလှရှင်များရနိုင်သည် လပံစီဝရံပိဋ္ဌံနကံသာသနာတဇံတံပါရုပဝိမုစ္ဆန္တိတိဝတ္တသောအနာတဝါစီဝရံဘဝယောင်လျံမြတ်တင်ငန်းဒီဒုံလပံလွန်တရားမှတွေ့ခဲ့ရခဲ့လာပါပေတတံချီးမွမ်းအမြတ်လည်းမြတ်လာပါပေအနကံဘေရဏနှင့်နှိုင်း၌အတိုင်းမသိအောင်ဘုလည်းထိုက်တန်လာပါပေ သာသနာတဇံသာသနာတော်ရဲ့စိတ်အောင်ဟိတ်အောင်လံမှန်ကြီးလည်းမှန်လာပါပဲတန်စီဝရံဖန်ဝါယောင်လျံသူမြတ်တင်ငါကိုဘာရုဘာဘာရုပိတ်တဝါနဝေယုံရှင်ဉဏ်တော်မူကြကုန်ပြီ၍ကျင့်ကြံကြုတ်ကိုအာထုတ်တော်မူကြကုန်ပြီ၍အနာတဝါကိလေသာကိစ္စနောမူကြကုန်သောယန္နာရှင်မြတ်တို့သည်ပြိဝတ္တာတော်သုံးပါးဝပွေကရုပ်ခွေကြီးထဲမှဝိမုံဇန်တိလွတ်ချင်းကြီးလွတ်မြောက်၍ နိဗ္ဗာန်သို့ဆက်ရောက်တော်မူကြလေကုန်၏ဣတိနာသစ္စေနာဤသစ္စာစကားကြောင့်ဒုဝတိဟောတုတတဝါတတွေချမ်းသာကြပါစေကုန်တည်းကောင်းမရိသေချာအမြဝေရအောင်ရှင်ဘုရားရှင်ဘုရားမိတော်တို့သည်မိတော်တို့သည် ကုန်သီလ၌ဤကြပါကုန်၍ဒီနေ့မှတခါသာဒီတန်ခွင့်ရသောဒိဋ္ဌိယသင်္ကန်းကိုဒိဋ္ဌံကိုရည်ရော်၍သံဃာတော်ရှင်မြတ်ပေါင်းအားလူတန်းပူဇော်ကြပါကုန်၏ ရှင်ဘုရားချမ်းအယံဥပွယ်ဝိတုရှင်သူတို့ကိုလည်းဒါကြည်ပြုကလူဥတော်ကြပါကုန်၏ရှင်ဘုရားရိတ်တရားတော်လူမောဒနာတရားတော်မြတ်တို့ကိုလည်း ယူယူသေးသေးမမသာသာမကြားကြပါကုန်၏ရှင်ဘုရားဘုံမြတ်စွာသောဆွမ်းဆွမ်းဟင်းဖဲပွဲဘောစဉ်ချူချင်းရတာပြပြတို့ကိုလည်း နိဗ္ဗာန်ကိုရည်ရော၍နိဗ္ဗာန်ကိုရည်ရော၍ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ရှင်ဘုရားရှင်ဘုရားကြွားရောက်လာကြကုန်သောကြွားရောက်လာကြကုန်သောဓမ္မမိတ်ဆွေဓမ္မမိတ်ဆွေအပရိဒပေါင်းအားလည်းအပရိဒပေါင်းအားလည်းကျွေးမွေးကျွေးမွေးအခမ်းကြပါကုန်၏အခမ်းကြပါကုန်၏ရှင်ဘုရား ဤသို့ပေါင်းအပ်ဤသို့ပေါင်းအပ်များမြတ်သောများမြတ်သောကုသိုလ်ကံကုသိုလ်ကံစေတနာစေတနာပြပြတို့ကြောင့်ပြပြတို့ကြောင့်ဤယံခတိဤယံခတိအန္တရေခတိအန္တရေခတိနောက်ရှေခတိနောက်ရှေခတိကျင်းလွန်ငြိမ်၍တော်ကောင်းတရားတွေကိုသာတဲ့တဘုရား ကိုးစားအထုတ်နိုင်သည်လျင်သူတော်ကောင်းတို့မျက်မှောက်ပြုအပ်သောမျက်ဉာဏ်ကိုဉာဏ်မိတ္တံကိုဝိညာဉ်စွာရပါစေတည်းကုသိုလ်ကောင်းမှုစုစုတို့၏ ဘုဘာကဘုမိအဖဆရာသမားမမင်းကြီးလေးကကြားမင်းကြီးအားမူထား၍30ဘုံရှင်လေကြကုန်သောတတဝါမှန်မြတ်နန္ဒတို့အား ဤမြဖြန့်ချွေမြဘေးဝေပါကုန်၏ညာယာကြာ၍ကိုယ်စိတ်ငြပြချမ်းသာကြသည်ဖြစ်ကြပါသည်တော်အာ တိယဗုဒ္ဓံမူလေမိအာယဓမ္မာဓမ္မပရိပါတိယဓမ္မံမူလေ